မနေ့ကတိတိပက္ခဥက္ကမလပါဏသမပฏิပတ်တိပฏิပတ်ချံဆိုတဲ့အစိုးမစကားကိုအရင်တည်ပြီးတော့ဤလံကြစိတ်တုံးမှုဘဝစစ်စစ်ကပါလာတဲ့မငြိမ်းကြောက်သေးတဲ့ဆန့်ကျင်တဲ့ကိုယ်ရင်းကဆန့်ကျင်တဲ့ ရန်သူသိနေပါရဲ့တိကျောက်မှုဆိုတာဟာနိလန်းကြရှင်းသုံးမှုနဲ့ဆက်ဆက်ပတ်သက်နေပါလေဆိုတာပါဒါတော့ပြောသွားလို့ရှိရင်ဟိုစုခေတ်ကတော့နားလည်ပြီမလို့အခုခေတ်ကတော့နားမလည်ပါဘူးနားမလည်တော့ပထမဆုံးစာသဘောစာဒီလိုရှိတယ် ဟောလက်တွေ့ရဒီလိုဆံနဲ့လက်တွေ့ပေါင်းစပ်လိုက်တဲ့အခါကျတော့ဟောဒီလိုအကျိုးရလာအရှင်ထွက်လာတဲ့စကားပါလေဒီလိုရှင်းရှင်းသင်ပြပါတော့သဘောပေါက်နားလည်နိုင်ပါတယ်အစာလေးတစ်ပိုက်ကိုပဲဒီနေ့လောက်ရှင်းလင်းထုတ်ရတယ်ဆိုတော့သိတော့လောကုတ္တကိစ္စတော့မဟုတ်ပါဘူးဒါပေမဲ့အခုခေတ်မှာအဲ့ဒီလိုမရှင်းလင်းလို့ရှိရင်လည်းနားလည်ဖို့မလွယ်ပါဘူး တော့စကားပြောတရားဟောဆိုတာနာလူတွေနားလည်ဖို့ရအရေးကြီးပါတယ်နာလူတွေနားလည်ဖို့ရအတွက်နားလည်အောင်ပေါ့လေကြောရအရှင်းလင်းထုတ်ရပါတယ်အထောက်အထားတွေလည်းလုံလောက်လောက်ပါရပါတယ်အာဂမယုတ်တိဆိုတာပေါ့ကျန်ကအဆိုးအမိတ်လည်းပါရမယ်ကျန်ကအဆိုးမိတ်ပေါ်မှာကျောင်းကျုပ်ဆက် တဘာဝယုတ်တိရှိအောင်လည်းပြောပြပါဦး။อืมအကမယုတ်တိတဘာဝယုတ်တိဆိုတာဘာလဲ။ဒါလည်းရှိရပါတယ်ကွာ။အဲဒီယုတ်တိနဲ့ရှင်းလင်းပြလို့ရှိရင်ငါကလည်းပဲတရားအထုတ်နေတဲ့ပုံစံတွေဆိုတော့ကိုယ်တို့နဲ့တိုက်ဆိုင်ကြည့်တဲ့အခါမှာဒီလိုကြည့်လို့ပြန်ခေါ်ပါတော့။အဲ့တော့မနေ့ကအပေါင်းအသင်းကခင်ဗျာ နာနဲ့ရုပ်ကွဲပြီးတော့ကြည့်ပါဦးရုပ်နာကွဲပြီးတော့ကြည့်ပါဦးမှာကိုရတတိသမာဓိတွေသမာဓိခန္ဓာကြီးအကောင်းလာလို့ရှိရင်သမာဓိမြင်ကြီးရပြည့်ကျင်းလာတဲ့အခါကျတော့ရုပ်နာပိုင်ခြားပြီးကအစပါလေဥပဒနာမြင်ကြီးလည်းပဲပေါ်ထွက်လာတာအဲ့ဒါမနေ့ကဘုံပင်ကိုမှတ်နေရင်ကနာနဲ့ရုပ်ကွဲတော့ပုံလေးတွေပါ ကိုယ့်ရဲ့ဓမ္မလေးပညာဒီတရားသုံးမျိုးဖြစ်တဲ့ခိစ္စမှာကမိကလအစတဲ့နိဝရဏတွေပေါ့။အင်းခိစ္စပိုးတယ်။စိတ်ရှင်မှာမဝင်ဘူးကာဝထားဘူး။ဒီကလေးဝင်လာလို့ရှိရင်ဒီကိုယ်တွေကိုရှုမှတ်မှုနဲ့ပယ်တတ်ပုံ။အတိအကျလေးဖြစ်လာတဲ့အခါကျတော့အရေးကြီးဆုံးခိစ္စကိုအပြည့်ရှင်းပုံပေါ့လေ။ နာနဲ့ရုပ်ရှိရပိုက်ချကြည့်လိုက်တာနဲ့ပဲအကောင်မဟုတ်ဘူးဆိုတာပေါ့လေနာနဲ့ရုပ်ပဲဆိုတာပေါ့อืมပုဂ္ဂိုလ်လည်းမဟုတ်ဘူးသတ္တဝါလည်းမဟုတ်ဘူးယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးအသက်ရှင်နေတဲ့လက်ပြကောင်လေးအကောင်လေးလည်းမဟုတ်ဘူးဆိုတာဟုတ်တာကတော့ဓမ္မပဲယုတ်ဓမ္မနန္ဓမ္မပဲဆိုတာပေါ့လေကွဲကြည့်ပါလို့ရှိရင် ပေါ်ဆက်တဲ့ကမကြောက်နိုင်ရဲ့ယောဂဆိုကြီးတစ်ခုပေါ့လေကြောက်ကြရတယ်အဲလိုကြောက်ခုရအတွက်ခလာအာပိုးရီမွန်ဖို့ရဆိုပြီးတော့ရှင်းရှင်းလင်းလင်းယောဂတွေပတ်ပြီးပေါ့ကွာပိုးရီမွန်အောင်လည်းပဲအများကြီးအားဆိုင်ပြီးဆွဆွကြီးရှိမှပြီးတော့စိတ်ကိုရှုပဲအောင်ပါစီးပေးရပါလားစိတ်ကလည်းမပြတ်ပါဘူးသူစီးပေးနိုင်လေလေ အဲပိုးတွေမဝင်နေနေပါပဲပိုးဝင်ပြီဆိုရင်တော့ကလားယောဂကြီးပြောက်ခဲ့တာပဲအဲ့တော့ဒီနေ့ပုံစံလေးတစ်ခုထုတ်ပြီးတော့နာယုတ်ပွဲပုံလေးတရားမှတစ်ဆင့်ဆက်ပြီးတော့ကြောင်းကျိုးဆက်ပုံလေးတွေပေါ့လေဆရာလေးရှင်းလင်းသင်ပြပါဦးမယ်အလွယ်ဆုံးအထေရှားဆုံးပုံစံတစ်ခုထောက်အောင်ဆိုလို့ရှိရင် မမရရကနေပြီးတော့နေရာမှာထိုင်ချတဲ့အခါပေါ့မမကြည်ရတဲ့ဟာကိုလည်းပဲရှင်းအောင်ရှင်းမှပြီးတော့ကိုထိုင်ရမယ့်နေရာရောက်တဲ့အခါမှာဒီဒီရှိတည်ခြင်းထိုင်ဆိုင်စားရတာကိုမလို့ရအောင်ပေါ့ဒီစစ်သက်အောင် ချိန်လာကဆရာဆက်ပြီးတော့ဆွေးနွေးဆောင်ပါလို့အဲဒီအရေးလိုက်အရေးလိုက်ချုပ်ခွဲအောင်လေးတွေပါစိတ်ကလေးစိတ်ထားတိုင်းစိတ်ထားတိုင်းနာနဲ့ရုပ်သဘောကြီးကြည့်လိုက်တာပါပထမဆုံးအချမ်းသာအောက်ကိုကိုကြီးလေးလေးပြီးတော့တောင်ကျင်းပြီးတော့ကျသွားတာပါဟွန်းဒါကြီးကြည့်လိုက်တာပါတောင်တာကျင်းတာပဲပါဖြည်းဖြည်းလေးများသူ့ဆိုင်ပြီးတော့ရှိမှလို့ရှိရင် လေးတာစောင့်နေပြင်းတာလွန်ခဲ့လို့ခန္ဓာကိုယ်ကြီးမထိနိုင်တော့အောင်ပေါ့ဒီပြင်မှဆင်းရတာလေဒါကြီးတွေ့လာတာကိုကြီးကဟန်ချက်ကမမီပဲနဲ့နေပြီဆိုလို့ရှိရင်အလေးချိန်တွေကတစ်ဖက်ကောင်းနေဖြစ်သွားတာပဲဟန်ချက်ကြီးကြီးနဲ့နေလို့ရှိရင်တော့အလေးချိန်ညှပ်ခံထားတော့တက်တာလို့ဖြစ်နေတယ်လို့ကိုကဟန်ချက်ကြီးလို့ရှိရင်အလေးချိန်တွေကလည်းပြီးလာတာပါ လေးချိန်ကြည့်တဲ့အခါကျတော့ခန္ဓာကိုယ်တချို့အစိတ်တိုင်းတွေတောင့်တင်းမှုတွေလုံကဲလာပြီးတော့မနေတာမထိုင်တာဖြစ်လာတာ။အများကြီးပဲ။အဲဒီဖြစ်ခိုင်းသေးသေးချာချာလိုက်ပြီးတော့ရှုလို့ရှိရင်နာမည်ရုပ်တရားတွေကလည်းဒီခိုက်တာနဲ့တွဲပြီးတော့ဖြစ်နေတာ။ထိုင်နေတဲ့စိတ်အစဉ်စဉ်ထိုင်ရုပ်အစဉ်စဉ်ပေါ့။ထိုင်နေတဲ့စိတ်အစဉ်စဉ်ကြောင့် ထိုင်အဖြစ်စဉ်လေးရှင်းပြပါမယ်မော်တာထဲမှာပြက်စစ်တာတွေပေါ့လေထည့်လိုက်လို့ရှိရင်ခါလေးဆုပ်လို့ရရဖြစ်လာတယ်လို့ပေါ့ထိုင်နေတဲ့စိတ်အစဉ်ဖြင့်ဆိုင်ရာဒီဖိတ်ရှားစိတ်ဓာတ်အကျော်တဲ့မှာပေါ့လေလေရောက်သွားလို့ရှိရင်ဖိတ်ရှားစိတ်လို့အစိတ်ပိုင်းတွေဟာတစ်ဖြည်းဖြည်းဖိတ်ရှားစာပြုတ်ပြီးတော့ တောင်းတာတွေကျင့်တာတွေပေါ့လေ။အင်းအဲဒါတွေရှင်းရှားတာတွေပေါ့လေ။ဒါတွေဖြစ်လာတာပဲ။အဲတော့ထိုင်တဲ့ကာလမှာစိတ်စိတ်ကလေးကြည်ရှင်းတည်ရှင်းပါလေ။အဲတလဲမလောက်တလဲတလဲမလောက်ကြည်ကြတည်ကြပါလေပါလေ။ဒီဒီချာချာချိန်ကားတဲ့ဆရာဆက်ပြီးတော့မှတ်ရင်ထိုင်ခြင်းနဲ့စိတ်အစဉ်စဉ်ကြောင့်ထိုင်အစဉ်ဖြစ်ပုံလေးကိုယ်ရည်သိလာတာပါပဲ။ ဒီတော့ထိုင်တဲ့ခဏနဲ့ထိုင်နေတာကနာထိုင်တာကရုပ်လေးပြီးတော့တောင်းချင်းပြီးတော့ကြာတယ်ပေါ့လေတခါတခါမှထိုင်နေတဲ့စိတ်အစဉ်စဉ်ပုံမှာရောက်သွားလို့ရှိရင်အနန္တဘောပိုင်ချတည်တာရှင်းရှင်းလင်းလင်းတော့ဒါပြီးတာစိတ်ကလေးတွေကတပိုင်းချင်းတပိုင်းချင်းပြတ်ပြတ်ပြီးတော့လည်းပြီးတော့တာတခါတခါမှထိုင်ရုပ်အစဉ်စဉ်ပုံမှာစိတ်ကရောက်သွားလို့ရှိရင်ရှင်းရှင်းလင်းလင်းတော့ဒါဒါပြီးတာပဲ ဟွန်းတပိုင်းစီတပိုင်းစီကြက်ကြက်ပြီးတော့လည်းတိတိလာတာဒါရုပ်ကိုကွဲတာပါရုပ်ကိုပိုက်ရှာကြည့်တာပေါ့တခါတခါမှလည်းပဲမရှိမလို့ထိုင်နေတဲ့စိတ်အစဉ်စဉ်ထိုင်ရုပ်အစဉ်စဉ်ထိုင်နေတဲ့စိတ်အစဉ်စဉ်ရောက်သွားလိုက်ထိုင်ရုပ်အစဉ်စဉ်ရောက်သွားလိုက်ဆိုတာပါအဲလိုမရှိမလို့လည်းတိတိသွားတရားရဲ့ဆဲတော့မတည်ဘူးမရှိမလို့လည်းသူတိတိသွားတယ်ဆိုထိုင်တဲ့ခဏနဲ့ထိုင်နေတာကနာထိုင်တာကရုပ် အဲ့ဒီခိုက်တာမှာပေါ်နေတာဟာနာနဲ့ရုပ်နှစ်ပါးပဲဆိုတာပေါ့လေအဲ့ဒီအပြင်အပိုမရှိဘူးပုဂ္ဂိုလ်အထိုင်တာလည်းမဟုတ်ဘူးတတ္တဝအကောင်ကြီးအထိုင်တာလည်းမဟုတ်ဘူးယောက်ျားကထိုင်တာလည်းမဟုတ်မိန်းမလည်းထိုင်တာလည်းမဟုတ်ဘူးအသက်ကောင်ကြီးကလည်းထိုင်တာလည်းမဟုတ်ဘူးတကယ်ရှိအဟုတ်ရှိနေတာကတော့ထိုင်နေတဲ့စိတ်အစဉ်စဉ်နံတရားစုနဲ့ထိုင်ရုပ်အစဉ်စဉ်ယုတ်တရားစု ဖန်တီပိုင်ဆက်ပြီးလာပဲအဲ့ဒီလိုနည်းနဲ့လည်းပဲမရုပ်တွေကွဲပြီးတော့ကြည့်တတ်ပါလေဒီတော့ထိုင်စေခဏ၌ထိုင်နေတာကနော်ထိုင်တာကရုပ်ဒီလိုလုံးကရုပ်ပေါ့အဲဒီလိုလုံးထဲမှာထိစားတာကတော့လေးကြတာတောက်တာတင်းတာလှုပ်တာစသည်ပေါ့ဒီကံမျိုးတွေကတော့ရုပ်အဲတော့ ပေါ်လာလမ်းနဲ့ရောက်ပဲဒီပိုက်ဆံပုဂ္ဂိုလ်ကြီးမဟုတ်ဘူးဆိုတာသိသိစားတယ်ပေါ်လာလမ်းနဲ့ရောက်သူတို့ပေါ်စေရှုမှခွဲသူတို့ပေါ်စေဆိုတာကထိုင်ယူပြီးပေါ်လာတဲ့ခါမှာပါလေမမကနေပြီးတော့ထိုင်ချတော့ကိုယ်ကစိတ်တိုက်ထားပြီးတော့ဒီလိုလုံးကစိတ်တိုက်ထားပြီးတော့ပါလေဒီမှာထိုင်ယူပြီးပေါ်လာတဲ့အခါသူတို့ပေါ်စေနာနာယုတ်ပေါ်စေပေါ့ ရှုမှတ်ခွဲထိုင်နေထိုင်နေလို့သိသိချာချာဒီအရေးလိုက်အရေးလိုက်မှာရှုခွက်ပေါ်မှာပေါ့လေအဲရှုခွက်နဲ့တည့်ပြီးတော့အဲဆူဆိုင်မှုရှိတယ်ကျေစုမှုရှိတယ်အဲဒီဒီရောက်တော့အားဆိုင်မှုရှိတယ်ဆိုတော့အဲဒီအရေးကြအရေးကြအဲရှုခွက်ထဲမှာစိတ်ကလေးကရောက်သွားတော့တာပဲထိထိမိမိဖြစ်သွားတာပဲကတ်သွားတော့တာပဲအဲဒီမှာစိုက်သွားတော့တာပဲ ကိုယ်ရဲ့တိကမာလေးနဲ့ဆက်လာတာပဲ။အဲဒီခိုက်သမှာဒီဝနာပိုးလေး၊ကာဒေါသအစကြကိလေသာပိုးလေးဝင်းကုန်ဝင်နိုင်တော့အဲဒီလိုကာဝယ်ထားတာ။ဟင်း။နောက်ဟိုအရေးကြရေးကြရှုခွက်နဲ့တရားရှုအဲရှုရတဲ့စိတ်နဲ့တဲ့သွားမယ်။စိုက်လည်းကျသွားမယ်ဆိုလို့ရှိရင်တော့ဟုတ်လား။အာထိုင်နေတဲ့စိတ်အစဉ်စဉ် တေးသေးပုံမှာပေါ့လေဆိုက်ဆိုက်ကြတော့လို့ရှိရင်ဒါနန္တရားကိုသိတာပဲပိုက်စားသိတာပဲဟင်းဒီကစီကစီလည်းသိခွန်နေတာတခါတည်းမှာတောက်တဲ့သဘောတင်းတဲ့သဘောဆုပ်တဲ့သဘောလေးကြတဲ့သဘောတစ်ခုစီမှာစိတ်ကတက်ပြီးတော့စိုက်ကြသွားလို့ရှိရင်အဲ့တော့ဒီသိနေတာပဲဒီမှာသူတို့ပေါ်ဆက်ရှိမှခွဲဟင်းအဲသူတို့ပေါ်ဆက်ရှိမှခွဲဆိုတော့ လမ်းလေးကိုပေါ်ရမှာရှိမှပြီးတော့ကိုယ်ကိုယ်ပြကိုယ်ကိုယ်ပြတော့ရှိသေးတယ်ပြတ်တာရှိပါလိမ့်ရှင်ရဲ့ထင်လွဲမြင်လွဲသိရှိပြောဆိုမြင်လွဲပုဂ္ဂိုလ်တ attva တွေအစွဲအသက်ရှင်နေတဲ့အကောင်လေးတွေအစွဲပါဒီဆိုချက်ထားတာအဲဒါယောဂဆိုကြီးတယ်အဲဒီယောဂဆိုကြီးပြောက်ဖို့ရအတွက်ခန္ဓာနိဝရဏပိုးပြီးမောရအောင်ဆိုပြီးတော့ ရွယ်ချိုးပြီးတော့အားဆိုင်ပြီးတော့ဆွဆွနဲ့ရှုမှတ်ပြီးတော့စိတ်ကိုစစ်ဆေးမှုတွေရှိနေတာပါလားဆက်ပြီးတော့ရှုတော့ခုနစောစောကကပြောခဲ့တဲ့ဆံကလည်းပဲတော်လေးဆွမ်းအားကိုရှိလာပြီကိုရတတိသမารိယလည်းပဲတော်လေးလေးဆွမ်းဆောင်နေဖြစ်မြင်လာပြီအားရအတော်တန်ပြည့်လာပြီဆိုလို့ရှိရင်အကြောင်းနဲ့အကျိုးနဲ့ ဆက်ဆက်ပြီးတော့ကြည့်လာတယ်။အင်းအကြောင်းလေးတွေကသိသိပြီးတော့ကြည့်လာတယ်အကြောင်းလေး။သိသိကြည့်ပေါ်တော့အခုလိုမမကနေပြီးတော့ထိုင်ချတဲ့အခါမျိုးမှာထိုင်ခြင်းစိတ်မရှိလို့ရှိရင်ထိုင်ယောဂမရှိဘူး။ကိုယ်ထဲမှာကံဥဒ္ဒအာဟာရကြောင့်ဖြစ်တဲ့ယုတ်ကြီးရှိတယ်လို့စိတ်ကြောင့်ဖြစ်တဲ့ယုတ်ကြီးရတယ်အများကြီးပဲ။ မြေတောင်ခတ်တာနှလုံးပိတ်တာဖွင့်တာအစားပေါ်ကြီးစိတ်မပါလို့ရှိရင်မြေတောင်မခတ်ဘူးစိတ်မပါဘူးဆိုလို့ရှိရင်ပိတ်တာဖွင့်တာလည်းဖြစ်နေတယ်ထိုင်ရင်စိတ်မရှိဘူးဆိုရင်ခါရုံဖြစ်နေဘူး။ဖတ်ရင်စိတ်မရှိလို့ရှိရင်ခါရုံဖြစ်နေဘူး။ကြောက်ကြောက်လှမ်းရင်ခြားရင်လည်းစိတ်မရှိဘူးဆိုလို့ရှိရင်ကြောက်ရွံ့လှမ်းရင်ခြားရုံမရှိဘူး။ဒါတော့ငြိမ့်နေတာပဲအတေကြီးလိုပဲ။ခုနကမော်တာဟာကြီးတွေတာနေတဲ့ လောက်ထားတဲ့ဟာကြီးလည်းကျိုးတွေဆက်ထားတာပဲ။ရက်စစ်တာမဝင်သေးဘူးဆိုလို့ရှိရင်သူကငြိမ်းနေတာအတေးကြီးတွေပဲ။ရက်စစ်တာဝင်တော့လည်းခါကြတော့အဲလှုပ်ရှားလာတာဒီဘောမျိုးပဲ။ကိုယ်တာဆန္ဒဆောက်နာငဲ့တာကျွာတာလှမ်းတာချတာတာတွေကအဲစိတ်ပါမှဖြစ်ပေါ်တဲ့ရုပ်တရားတွေပဲဆိုတော့စိတ်မပါလို့ရှိရင်အတေးကြီးပဲဒီမှာတော့။ဒီတော့ ထိုင်လက္ခဏာမှာယုတ်တည်လေးနဲ့မှတ်တဲ့ယောဂီပုဂ္ဂိုလ်ဖို့ပထမတော့ယုတ်ချမ်းနေတော့တာကြည့်ပြီးတော့နောက်စိတ်ပါထည့်ပြီးတော့ကြည့်လာတယ်မထိုင်ရင်ထိုင်ရင်လည်းစိတ်ကလေးထိုင်ရင်လည်းစိတ်ကလေးကြောင့်ထိုင်ရုပ်အဆင်းဆင်းဖြစ်တာလေးတွေပေါ့ဟောထိုင်ရုပ်ကထိုင်ရင်စိတ်ကြောင့်ဖြစ်ရတာထိုင်ရင်ကအကြောင်းနဲ့တရားထိုင်ရဲ့ယုတ်ကအကျိုးသူတရားဆိုတာ ကွယ်သိလာတယ်အကြောင်းလေးတွေထည့်သိလာတယ်အကြောင်းလေးတွေမှတ်မိတာဒါကထိုင်ဆိုင်ရနေပြီးတော့စိတ်ဆင်ရင်ပြတ်သွားပြီဆိုလို့ရှိရင်တော့ရက်နေတယ်လို့ဖြစ်နေတယ်။ဆိုင်ရင်လည်းစိတ်ပြန်ပြီးတော့နိုးလာတဲ့အခါဖြစ်ပြန်လို့ရှိရင်လည်းဆိုင်ရုပ်တွေစက်ကစက်ကသွားနေတာပါ။နိုးလာတယ်နိုးလာတိုင်းမှာဆိုင်ရာရုပ်ထုတ်ရှားတဲ့ရုပ်တွေဖြစ်နေတယ်။ရက်သွားတဲ့အခါမှာဆိုင်ရာရုပ်တရားတွေရက်နေတယ်။ဟုတ် ဒီတော့ထိုင်ရောအစဉ်စဉ်ဟာထိုင်ရင်လည်းစိတ်ရှိလို့ထိုင်ရင်လည်းစိတ်ကြောင့်ဖြစ်ရတယ်ဆိုတာသိထင်ရှားတယ်နော်ဒီတော့ဆက်မှလို့ပူရတတိသမားလေးကြီးတော်တော်လေးအားပြည့်ပြီးတော့ဆုံးဆောင်နေတဲ့အပိုင်းထိနေတဲ့အပိုင်းတစ်ဆင့်တိုးသွားပြီဆိုလို့ရှိရင်အကြောင်းလေးတွေကထည့်ပြီးတော့တတ်တယ်ထိုင်သက်ခဏနဲ့ထိုင်ရင်လာကအကြောင်းနာထိုင်လာကအကျိုးရုပ်ပေါ်တာကြောင်းကျိုးတာဟုတ် အဲ့ဒီခိုက်ကမှာပေါ်နေတယ်အကြောင်းနဲ့ကျိုးပဲအကြောင်းကျိုးဖြစ်စီကြီးပဲဟွန်းအကြောင်းကျိုးပေါ်စေရှိမှခွဲတယ်အကြောင်းနဲ့ကျိုးပေါ်နေတော့မှာသုံးဖို့အကြောင်းနဲ့တရားလေးခွာရဲပေါ်နေတော့မှာအကြောင်းကျိုးပေါ်စေရှိမှခွဲဟွန်းရှိမှခွဲတဲ့ခါကျတော့ဒီမှာဩဒီဆရုပ်ကဆင်းရဲစိတ်ရှိပြီးဖြစ်ရတာပဲအကြောင်းနဲ့ဖြစ်တာမဟုတ်အကြောင်းနဲ့ဖြစ်တာပဲ ဒီလိုအကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းပဲဆံရင်နဲ့စိတ်ဆံရဆံရဆံရင်နဲ့စိတ်ရှိနေလို့ဒါဖြစ်ရတာပဲဒီဖြစ်နေခြင်းထိုင်ထိုင်သွားတဲ့ဟာတွေကသူ့စိတ်နဲ့သူ့သူ့အကြောင်းစိတ်နဲ့သူ့အကျိုးစိတ်သူ့အကြောင်းစိတ်နဲ့သူ့အကျိုးစိတ်တွဲတွဲပြီးတော့ဖြစ်နေတာပဲဆိုတော့ဗောလေဆံရအကြောင်းကြောင့်ဆံရအကျိုးလေးတွေကိုဒီတွဲဖြစ်နေပုံလေးတွေသိရှင်းနေတယ်ဗောလေဒီဒီချက်တော့သိသိမှလည်းရှင်းသိရှင်းတော့အဲဒီခါကျလို့ရှိရင် ကြောင်းမဖြစ်တာမဟုတ်ဘူးဆိုတော့အကြောင်းမဖြစ်တယ်ဆိုရင်သူကသူဖြစ်ချင်းကိုဖြစ်နေလာပဲဆိုတာပါလေအဲဒီဝါဒကြီးကျင်းသွားတယ်ဆိုင်ရတဲ့စိတ်အစစ်စစ်ဆိုင်ရဆိုင်ရအစိတ်စိတ်အကြောင်းလေးတွေကြောင့်ဆိုင်ရဆိုင်ရအစိတ်စိတ်အကျိုးတရားလေးတွေဖြစ်နေတော့ဒီခန္ဓာတိုင်းမှာဇမာကြီးအလိုရဖြစ်ရတာပဲဆိုတာပါလေဇမာကြီးကတုတ်ပြီးလို့ဖြစ်ရတာပဲဆိုတာပါလေပရမအတ္တအစွဲတည်းရှိတော့ငကိုယ်တည်းကဒီပရမအတ္တရှိတာမဟုတ်မရှိတဲ့အရှိလို့ပြီးတော့ထည့်နေတာ စိတ်ခိုက်တာမှရှိတာကတော့ခံရုပ်အဆင်ပြေရတာခံရင်လည်းစိတ်အဆင်ပြေကြောင်းဖြစ်တယ်ဆိုတာအကြောင်းနဲ့ယူဆက်ဆက်ပြီးတော့ကြည့်နေတယ်ဆိုတော့ဖန်ဆင်းရှင်မဟာဇမကြီးလည်းပဲနေရာမရတော့ဘူးဒုက္ခတော့အဲ့ဒီဖန်ဆင်းရှင်ရှိတယ်ဆိုတဲ့အဆွေကြီးယောဂဆိုကြီးလည်းပဲအဲ့ဒီအကြောင်းနဲ့အကျိုးဆက်ဆက်ကြည့်တာလည်းပဲဒါကယောဂယောဂဆိုအခိုက်အတန့်တော့မြစ်ပြပြောက်သွားတယ်သူကတတ္တဗာပြင်မှာပဲအဲ့ဒီမြစ်ပြပြောက်သွားတယ်အပြည့်ရှင်းနေတယ် အဲဒီထိုင်တဲ့ကာလမှာအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဖြစ်နေတာကိုပါဠိလိုယထာဘူတလို့ခေါ်ပါတယ်။သူဟုတ်တိုင်းမှဆိုတာအကြောင်းကျဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာတဲ့အကြောင်းနဲ့အကျိုးသာပေါ်နေတာ။သူတို့ပေါ်တဲ့မှာရှုမှတ်အနုပါဒနာခေါ်ပါတယ်။တက္ကတကဝထိုင်နေထိုင်နေထိုင်နေတော့ စိတ်ကိစ္စကြောင့်ထိထိမိမိပြောင်းပေါ်နေလွတ်တာလိုက်မှတာထိုင်နေထိုင်နေအနိပတ်သာအဲဒီအနိပတ်သာရောက်မှာအာဆိုင်ကိုလုံးလောက်ဝေရလဲပါသွားတယ်ပြီးတော့မမိတဲ့အာရုံလေးဟောကတက်ပြီးတော့တည်သွားတဲ့သတိလေးပါသွားတယ်အဲဒီထဲမှာစူးတဲ့ဆက်ကလေးကတ်ချသွားတဲ့ခရိကဓမ္မလေးလည်းပါသွားတယ်စူးဆိုင်ကိုကတ်ချသွားတဲ့ခဏ ထိုင်နေတဲ့စိတ်အစဉ်စဉ်ပေါ်မှာခက်ခက်ကြသွားတယ်။သက္ကာကမှာထိုင်ရုပ်အစဉ်စဉ်ပေါ်မှာလည်းခက်ကြသွားတယ်။အတိကတော့ထိုင်နေတဲ့စိတ်အကြောင်းနဲ့ကြားလေးပေါ်မှာတက်ပြီးတော့အဆူဆိုင်ပြီးတော့စိုက်ပြီးတော့ခက်ကြသွားတယ်။အဲဒါလေးကိုကြည့်လိုက်တာ။အဲဒါသံသင်ရခေါ်တယ်။မမကန်ကန်ကြည့်လိုက်တာပဲ။ပြည့်ပြည့်စုံစုံကြည့်လိုက်တာပဲ။ ဆရာကပြောလို့ဆရာကပြောလို့ကြည့်တယ်ကိုယ်တိုင်ကြည့်လိုက်တာဘယ်လိုကြည့်တဲ့နေရာမှာလဲဘလို့မဖေးဘူးရှင်းရှင်းလင်းပြတ်ပြတ်သားသားကြည့်လိုက်တာပဲရိုးရိုးအတိနဲ့ထူးထူးခြားခြားလည်းကြည့်လိုက်တာပဲဟွန်းအဲ့ဒါသာမဉ္ဇဉ်ကအဲ့ဒါမှာအဲ့ဒါအနုပသနာဆိုတော့သာမဉ္ဇဉ်ကတရားတွေပဲဒီမှာဟွန်းပြောတော့ဒီမှာဉာဏလို့ပြောလိုက်တာပါပဲအားလုံးကောင်းလိုက်တဲ့အခါကျတော့ယထာဘူတာနုပသနာဉာဏ်လို့ခေါ်ရတယ် အဲဒီကြောက်ကျွဲ့ဆက်ဟုတ်တိုင်းမှန်စွာပေါ့လေသိနေမှုညာဟာဖြစ်ပေါ်စီထိုက်တဲ့တရားပဲမိမိတဏ္ဍာမှာဖြစ်ပေါ်စီတဲ့တရားပဲဆိုထိုင်နေအခိုက်အတန့်မှာသိစတာလိုက်ပြီးတော့ရှုတော့အကြောင်းနဲ့အကျိုးလေးသိတာလေအဆိုင်ပြီးတော့ဆွေးနွေးတာရှိတော့ရှုအောင်မှာစိတ်ကလေးကစိုက်ကြတာအဲဒီသိတာလေအဲ့ဒီသိလေးဖြစ်လာတာအဲ့ဒီသိလေးကဘာဝနာပဲ ဘာဝနာဆိုဥပဒနာစဖြစ်ပေါ်လာတာဆက်မှနေလို့ရှိရင်အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့သိရတာပဲပွားလာတဲ့ခါအေးဒီလေးဆရာနဲ့ဘာဝနာပဲဆက်ဆက်ဆက်ဆက်မှတ်လိုက်တော့အဲ့ဒီဒီလေးတွေကလည်းပဲတိုးလာတယ်ဟွန်းတိုးလာတယ်တိုးပွားလာတယ်ငါကတော့ဖြစ်တာမှာတော့လည်းလည်းအားရှိတာမှာတော့သိနေသေးတယ်တက္ကတကကြည့်ပါရတဲ့ခါတော့သိရနေပြီးတော့ ထွားလာတယ်ထွားချိုက်လာတယ်ဒီရမောင်းကြီးကောင်းလာတယ်လို့ကလေးအစားကောင်းစားပြီဆိုပြီးအရမောင်းကြီးကလည်းတက်လာတယ်အလုံးထည့်ပြီးထွက်လာတယ်လို့ထွားလာတယ်ဟင်းနေရာမှာကြီးလာတယ်ဒါကအတိလေးခန့်နေလေးဖြစ်လာဆက်ဆက်ဆက်ဆက်မှလည်းအတိတိလေးထက်ထက်ထက်ကြီးပြီးတော့နေရာတွေကြီးလာတယ်နောက်ဒီအတိလေးကရင်းကျက်လာတာပဲဟင်းအဲ့ဒီရင်းကျက်လာပြီဆိုလို့ရှိရင် မောဟကုညဝေသပဇာလဆိုတာပါသမောဟကုညဝေသပဇာတိဆိုတာပါသမောဟဆိုတာပြိဋ္ဌံဆိုတာတွေ့ဝေတာတွေ့ရတဲ့အမှန်တရားပေါ်မှာပါလေတွေ့ဝေတယ်ဆိုတာကိုလိုလိုဒီလိုလိုရည်ရတာဖြစ်တာကိုတွေ့ဆိုတာဖြစ်တာမပြတ်မသားဖြစ်တာအကြောင်းနဲ့အကျိုးကလည်းဟိုတုန်းကရှိခဲ့ရှိခဲ့ပြီပေါ့ဒါလေးတွေက ထိုင်နိုင်စားတယ်ကိုယ်ရင်းစားတယ်ဆောင်းနေတယ်ကြော်ရင်းလာနိုင်စားတယ်ပေါ့လေစိတ်အစဉ်ကြီးတော့ပြုလို့လို့လည်းစိတ်အစဉ်ကြီးတော့ပြုမှုရုပ်အစဉ်ကြီးတွေပေါ့လေအကြောင်းနဲ့အချင်းချင်းဆက်ဆံပြီးတော့ရှိကြတာသူတို့ဖြစ်စဲမှာမမှတ်တော့မတိမတိမတိတာအများကြီးပဲအဲ့ဒါကမောဟခေါ်တယ်ပြင်းထန်စွာတိုးရတာတကြီးအစွာကြီးတွေပဲဒီမှာတော့အင်းတူးတယ်အမှန်ကြီးပါတယ်ပြင်းစွာတိုးရဆိုတာ မသိမှုတွေကထပ်နေတယ်ဆိုတဲ့အတိတ်ပဲမသိမှုတွေကထပ်နေတော့အလွဲတွေကြောက်ကြည့်တာပဲဟွန်းအဲ့ဒါတိမမှုခေါ်တယ်ဟွန်းမာဇမာကြီးကဒီလိုခိုင်းလို့ဒီလိုဖြစ်ရတာပဲဆိုတာပါမာဇမာကြီးချက်ယူလိုက်အကြောင်းမဟုတ်တဲ့ဟာကိုအကြောင်းလုပ်ယူလိုက်တိမသွားပြီမိစ္ဆာတိတိခေါ်တယ်တိမလို့ရှိရင်တကယ်ရှိတယ်ဆိုတာယုံထားတော့အဲ့ဒီယုံမှုဟာ မမှန်ကန်တဲ့ဟာကိုယုံတော့ယုံမှားလို့အဲ့လိုလိုကိုမရတော့ဘူးဒီမှာရှိတယ်ပဲခါတွေ့ထားတာပဲဒါတိမှားလည်းဖြစ်ဆက်ယုံမှားလည်းဖြစ်အကြောင်းနဲ့ကျိုးဆက်ဆက်ပြီးတော့တော်တော်လေးရင်းရင်သိလိုက်ပြီဆိုလို့ရှိရင်ခုနသမုဟကိနိဝိသဆိုရဲ့အကြောင်းနဲ့ကျိုးဆက်ဆက်ဖြစ်မှုပေါ်မှာပေါ့လေကိုယ်ဘူးအထက်ထက်ဟာတခါလေခွာကြသွားတာတုတ်ကြသွားတာ သိမှလည်းဖြစ်တော့အတိမှရောက်တော့လည်းအတိမှလည်းဖြစ်တော့အတိမှလို့ယုံမှပြရတာပေါ့အတိမှလည်းလည်းပဲယုံမှလည်းဖြစ်သွားတာပဲတကယ်ယုံလာတော့တာပဲအဲဒါယုံမှမှုကြီးကျင့်တယ်ဆိုတဲ့ဉာဏ်ပေါ့အဲဒါအဲ့ဒီဉာဏ်ရသွားတာပဲအဲ့ဒီဉာဏ်ကယုံနာကွဲပြီးတော့သိတဲ့ဉာဏ်နဲ့ပို့ပြီးတော့ကိုသွန်အားကြီးကောင်းလာတယ်ပို့ပြီးတော့ကိုထက်လာတယ်ကွာထိုင်ကြတဲ့မှာတိတိကျကျရှုလို့ နာကြောင်းကြောင့်ရုပ်အကျိုးဖြစ်ပုံကြောင်းကျိုးဖြစ်စဉ်လေးတွေကိုပူပူလေးလေးသိသွားလိုက်တာလည်းပဲကိုယ်တော့ကိုယ်တော့ကလည်းပဲဒီလိုကြီးကောင်းရစွာထိုင်ခဲ့တယ်။အဲဒီအချိန်ကလည်းပဲဒီလိုပဲအကြောင်းနဲ့အကျိုးဖြစ်ခဲ့ကြီးဆိုတာပေါ့လေ။အတိတ်လည်းပဲဆလန့်ကျော်ပြီးတော့ဒီလိုတရားနဲ့လက်ခံလိုက်တယ်။နောက်လည်းပဲဒီလိုအချိန်ကောင်းရစွာပေါ့လေ။မမကလည်းပြီးတော့ထိုင်ချမှုကြီး ဖြစ်နေဥမှာပဲအဲ့ဒီခါမျိုးမှာလည်းပဲဒီလိုအကြောင်းလိုက်ဆိုနာအကြောင်းလိုက်ရုပ်ကျိုးတရားတွေဆက်ဖြစ်နေဥမှာပဲဆိုတော့ကာလသုံးပါးလုံးမှာဒီမှာတန်ရတယ်ကျင်းသွားတယ်ပူလို့အကြောင်းကျုပ်ကိုရှိနေရင်ကတိလိုက်တာလည်းရှင်းသွားတယ်ယောဂတန်တရားကြီးကျင်းပြီးတော့ရုပ်မှုတွေဝင်လာတာပဲရောက်ရတဲ့စက္ကန့်ကအဲသဘောပေါက်ပြီးတော့ဆရာတွေကလည်းသင်ပြနေတာ။ဉာဏ်ရမှန်ပြောဆိုတာရှိလို့ကြည့်လို့ ကိုယ်ရဲ့အကြောင်းနဲ့အကျိုးမြင်ရမြင်တဲ့ဟာကိုပြောလို့ရှိတာအမှန်ပြောတာမြင်ရမှန်ပြောဉာဏ်မြင်တော့ကိုယ်ပိုင်ဉာဏ်ပါတယ်သဘောတတ်ခြင်းအကြောင်းနဲ့အကျိုးလည်းပဲရှင်းရှင်းလေးမြင်တယ်မြင်ပေါ်လည်းပဲရှင်းတယ်ယုံမှုပဲတဲ့ယုံမှုယုံမှုတွေလည်းဝင်လာတယ်ကိုယ်တဏ္ဍာမှာဒီလိုအကြောင်းနဲ့အကျိုးဖြစ်စီရှုနေရကမြင်သွားတဲ့ပုဂ္ဂိုလ်ဟာ သူတော်ရဲ့တဏ္ဍာမှာလည်းပဲတတ္တဝါရဲ့တဏ္ဍာမှာလည်းပဲဒီလိုပဲရှောင်းရဲ့အကျိုးဒီဒီနာအကြောင်းကြောင့်လူအကျိုးကြီးလူဖြစ်နေမှာပဲဆိုတာပါလေဒီလိုလည်းနားလည်တော့တယ်အဲဒါယောဂတန်တဲ့ရှင်းတော့ခေါ်ရတယ်မှာပြီးတော့ဒါကနာအကြောင်းခံပြီးတော့ရုပ်အကျိုးဖြစ်ပုံလေနာအကြောင်းခံပြီးတော့နာအကျိုးဖြစ်ပုံရုပ်အကြောင်းခံပြီးတော့နာအကျိုးဖြစ်ပုံနဲ့ ရုပ်ကြောင်းခါလေးတော့ရုပ်ကျိုးဖြစ်ပုံလေးဒါလေးတွေနားလည်ဖို့လိုပါတယ်ဒီနေ့တော့အဲ့ဒါလေးဆက်ပြီးတော့ဟောလို့အချိန်များတော့ပါဘူးနာဟုသောအကြောင်းကြောင့်ရုပ်ကျိုးတရားဖြစ်ပုံလေးတွေဒီစိတ်ပိုင်းလောက်ပဲဒါနဲ့ပဲကြည့်ကြပါစို့သာ